ဝိရိယတန်ဖိုးစီဖြစ်ခြင်းအကြောင်းစစ်တစ်ပါးတွေက၄မျိုး၅မျိုး၅မျိုးတော့ပြောပြီးပါပြီ၆မျိုး၆ခုပြောပြီးပါပြီဒီနေ့ကျန်တဲ့အပိုင်းတွေဆက်ပြီးတော့ပြောပါပါဝိရိယတအောက်လာဝါဒီနာမနတ္တိဝိရိယရဲ့ခုကျေးဇူးမဲ့ပြောတဲ့ပုဂ္ဂိုလ် မရှိပါဘူးတဲ့ဝိရိယဟာရှိရှိသလောက်အကျိုးများပါတယ်လူရင်တော့မကောင်းတာပါဒုက္ခပဲပါလည်းပဲဝိရိယရှိတဲ့ပုဂ္ဂိုလ်တွေကရှိတာနေပြီးတော့တက်တက်ညံ့ညံ့နဲ့တင့်တယ်ကြတာပဲရှိဝရေးပဲပါနိုင်ငံရေးပဲပါလူမှုရေးပဲပါပညာရေးပဲပါစသရပါပဲဓမ္မရေးတာသနာရေးပါလည်း ဝိရိယဟာသိပြီးတော့အရေးပါပါတယ်။ဒါကြောင့်ဝိရိယဝတ္တောတိတိခာသောပတိလို့ဆိုထားတယ်။အဲဝိရိယဝိရိယရှိတဲ့ပုဂ္ဂိုလ်ဟာငကောကတုံနေရနေပြီးတော့နောက်ထက်မြက်ပြီးတော့လောကမှာတင့်တယ်လာတဲ့အတီရှိလာတယ်လို့ဒီလိုဆုံးမချက်ရှိရှိပါတယ်။အဲ့ဒါကောင်းပါတယ်။အောင်လို့ဝိရိယကိုတော်တော်လေးရှိပြီးရှိပြီးပြောနေရပါတယ် အခုတရားထုတ်တဲ့အခါမှာလက်တွေ့ဒီစိတ်ကလေးတွေထက်သန်လာကိုပြောရမယ်ဆိုရင်ဆိုရပါစို့ဝမ်းမိတ်စိတ်တိုက်ပြီးတော့ဖောင်းလိုက်ပင်တိုင်းမလွတ်တတ်မှတ်နိုင်ရေးအတွက်အပူရခြင်းပေါ်လေကြောင်းရဆိုင်နေတာဣစ္ဆစ်ရော့ရဲရဲဖို့ကိုယ်ရင်ကြောင်းရဆိုင်ပြီးနေတာ ဖုံတာလေးတွေမလွတ်ရအောင်ဟာပိန်တာလေးတွေမလွတ်ရအောင်အများတစီမှတ်မိပြီးတော့ဒီပုံမှာစိုက်ကြပြီးသဘောမှန်လေးတွေတည်တည်ပေါအောင်ဆိုတဲ့အနေနဲ့ဘူရပြင်းတင်းတင်းရဲ့ပေါ်ဒီကြောင်းရဆိုင်ပြင်းရတကယ်လို့စိတ်ရော်ရဲသွားရင်အိစက်ဆက်ဖြစ်သွားရင်ကိလေသာတွေဝင်လာပေါ်ရရှိရှိဥစွာဝင်လာနိုင်တဲ့ကိလေသာကတော့သူရဲ့ဆက်ညံတဲ့ဌိနမိတာအပြင်းဝင်လာနိုင်တာ ယော့ရဲသွားတယ်စိတ်ယော့ရဲသွားရင်အပြင်းဝင်လာတာအပြင်းဝင်လာလို့ရှိရင်အဲဒီဖောင်းတွေဟိုတောင်းတင်းတဲ့သဘောမသိတော့မောဟလည်းဖြစ်လာတယ်အလေကားသာစိတ်ကြီးလည်းလွဲတော့ဥဒိစ္စလည်းလိုလိုဖြစ်သွားတယ်အဲဒီလိုစိတ်ရဲ့ညစ်သေးမှုကိုမယုံဘူးမဆက်ဆုပ်တဲ့ရှိတယ်လည်းဖြစ်သွားတယ်ဟိုဒါကတော့ဖြစ်နေကြပဲဖြစ်ပါစေပေါ့ဘာဆောင်ကြည့်ကြလို့လည်းဆိုပြီးတော့ရဲတင်းနေတဲ့ ရဲတင်းတဲ့သဘောပေါ့အနုတ္တကမကြောက်တဲ့သဘောဒါလည်းဖြစ်သွားပြီ။ခြားခြားကိလေသာတွေလည်းပဲကြောင်းအားလည်းဆိုဖြစ်ပေါ်ရရှိတာ။ဒီမှာပုံမှန်ကြောင်းရစိုက်ပြီးနေတော့စိတ်ရောရဲလို့ဖြစ်နိုင်တဲ့ကိလေသာတွေလက်မခံဘူးပယ်ခံလိုက်တယ်။အကုသိုလ်တွေဒါပယ်တယ်ဆိုတာဒါပြောတာပေါ့။အကုသိုလ်တွေပယ်တော့ကုသိုလ်တွေဖြစ်လာတယ်။ တတိသမာဓိနောက်ပညာပါပါလာတယ်တတိသမာဓိပညာဥသိတဲ့ကုသိုလ်တွေပေါ့။ဒါရှင်းတဲ့ကုသိုလ်တွေဖြစ်လာတာ။အမှန်တန်ထူရတာပဲတော့။ဒါလက်တွေ့ပဲ။တစ်ချက်ကြောင့်ဆိုင်ရင်တစ်ချက်ကိလေသာလက်မခံပယ်နှံလိုက်။ပယ်တယ်ဆိုတာကိလေသာကိုလက်မခံတာပြောတာ။နှစ်ချက်ကြောင့်ဆိုင်ရင်နှစ်ချက်စာအတွက်ပဲ။ဓမ္မနစ်ကြောင့်ဆိုင်ရင်ဓမ္မနစ်စာစက္ကမ60ပဲ။ ကိလေသာလက်မခံပယ်လာပြီးတော့စိတ်ကလေးတွေတန့်ရှင်းနေတာဒါလက်တွေ့ပဲ။နောက်စိတ်အငြိကြီးကြီးကိဝိစေကြတော့စိတ်တွေဟာသူးခြားခြားကြီးလာတယ်။ဒီဝရဏတရားကြီးကင်းပြီးကြီးလာတာ။အဲ့ဒါပတာရတ္တာခေါ်တယ်။သတ္တာအစာရသတ္တာ။ဟွန်းကြီးတရာပေါ့။ဒီသတ္တာဖြစ်လာ။နောက်သူးခြားခြားတတိလေးတွေလည်းကောင်းလာတယ် ဘုံဘေဝကပေါ်တဲ့အာရုံကိုမလွတ်တမ်းစင်မြဲစွာမှတ်နိုင်လာတယ်။ဟောတတိကလေးတွေလည်းထက်လာတယ်။ငါကတုံးရနေပြီးထက်လာတာ။ဟွန်းစိတ်ကလေးတွေလည်းကြီးလာတယ်။စင်မြဲစွာလည်းမှတ်နိုင်လာတယ်ဆိုတော့ဒါအတိရှိတာပဲ။တိတိခါသောတိဆိုတော့ဒီထက်မြက်ပြီးတော့အတိရှိတာ။ကျူးကြလာတာပေါ့။စင်မြဲစွာမှတ်မိပြီဆိုရင် မမရအောင်မှာစူးကလေးစိုက်ကလေးကက်ကလေးကြတော့သိကသမားလေးတွေဖြစ်လာဒီခါစိတ်ဟာတေတာနေတာပွေတာလောနေတာမရှိဘူးဟွန်းစိတ်ဆူဆီးမှုထက်မြက်ပြီးတော့နေတာတေတာတွေဘာလို့မရှိရတင့်တယ်လာတာဒါမမရအောင်လေးတွေတိတိတိတိလာတာညံ300ကနေပြီးတော့ညံလေးတွေထက်လာတာဒါကဘာမှမသိဘူးမှတရားနောက်ယုတ်တရားနဲ့တရားသိတာလည်းကြောက်ကြိုးသိလာတယ် ကြောက်ရွံ့တဲ့တရားတွေရရှိတဲ့သဘောပဲဆိုတာသိကြတယ်။ဉာဏ်တော့ရနေပြီးတော့အတိကလေးတွေတစ်ပြေးတက်တက်တက်တက်လာအဲနောက်ဆုံးဘုရားနာမချုပ်ရင်းတဲ့နေပါမျက်မှောက်ပြည့်တဲ့အထီးပေါ့။အတိဉာဏ်ကြီးအထက်မြတ်သွားမှာတော့။အဲကြောင့်ဝိရိယဟာဝိရိယရှိတဲ့ပုဂ္ဂိုလ်ဟာငကူကတတ္တဝိရိယသိရိဓမ္မတိပညာတုံးရကနေပြီးတော့ထက်မြက်ပြီးတော့အတိရှိလာပုံလေးတော့အကောင်းကောင်းအထုတ်တဲ့ပုဂ္ဂိုလ်ဒီယူဒီအထုတ်တဲ့ပုဂ္ဂိုလ်ဒီတိုင်းဖြစ်နေတာပဲ။ ဝိရိယကိုအမည်မျိုးမျိုးနဲ့ပရိယမျိုးမျိုးနဲ့မြတ်စွာဘုရားကဟောကြားထားတာရှိပါတယ်။အဲဒီပရိယမျိုးမျိုးနဲ့ဟောကြားတဲ့တွေကအာတာပလို့ဒီလိုအမည်တပ်ပြီးတော့ဟောတာရှိပါတယ်။အာတာပဆိုတဲ့အဓိပ္ပာယ်ကအပူတခြင်းအထုတ်မှုဆိုတဲ့အဓိပ္ပာယ်ရတယ်။ပူတခြင်းဆိုတာကဒီရဲ့စိတ်အစဉ်ကို ခုနကြောက်ရဆိုင်ဝရိယပေါ်အပူဓာတ်ထည့်ပေးရတယ်လိုအပ်တဲ့အပူဓာတ်လိုအပ်တဲ့အပူဓာတ်ထည့်ပြီးတော့စိတ်ကလေးဟာစွတ်စွတ်တဲ့ကိလေသာ6ကပ်မလာဘူးအစိုးရဝင်နေလို့ရှိရင်လေးပြီးတော့ထိုင်းနိုင်တယ်ဒီဘုရားထည့်ပေးလိုက်တဲ့အခါကျတော့စိတ်ကလေးဟာ၆တွေ့ပြီးတော့တွက်လာဒီဘုရားရပါများလို့ရှိရင်နောက်တော့ လောဘဒေါသအစရှိတဲ့ကိလေသာတွေဟာလာပြီးတော့အဲ့ဒီစိတ်အစဉ်ပူတတ်ဆက်နေတဲ့စိတ်အစဉ်မှာမနာနိုင်ဘူးမကတ်နိုင်ဘူးသိကြတဲ့ဘုမာပြောရလို့ရှိရင်တန်ကြောင်းတစ်ခုအပူတတ်ပေးတဲ့အခါအဲ့ဒီဘုဒ္ဓကတန်ကြောင်းနဲ့စိတ်ဝင်သွားတာပဲနည်းနည်းလေးပူရင်နည်းနည်းလေးကင်လို့မရဘူးဒါစီကင်လို့မရဘူးအေးတော့တော့ကင်လို့ရတယ်တခြားတတ္တဝါတွေလည်းအေးတော့တော့လာနားလို့ရတယ် ဘုရားကအဆက်မပြဝဲနေရင်နောက်တော့တရှိပူးလာတာရဲလာတာအဲ့ဒီခါကျတော့ကင်လို့မရဘူးတရားတတ္တဝါတွေကဒီမှာလာပြီးတော့နားလို့မရဘူးပြီးတော့အတ္တဘခေါ်တဲ့လုံလဝိရဟာစိတ်အစဉ်မှာတော့တကယ်လူအပ်တဲ့အပူဓာတ်ပဲဆိုတာပေါ့လေဟာပဲတခါတခါအဲ့ဒီအပူဓာတ်အရှင်ရနေရင်ဝိရိယမဆိုင်ဖဲနဲ့တခါတခါယော့သွားပြီမလို့ငကို စိတ်အစဉ်မှာအပူဓာတ်ကဝင်နေတော့အခြေကရနေတော့ကိလေသာတွေကင်းမြဲကင်းနေတာကြီးဝတ်တတ်တယ်ခန္ဓာတန်ကြောင်းကိုအပူဓာတ်ပေးတဲ့အခါဆက်ပြီးတော့အပူဓာတ်မပေးတော့ဘဲနဲ့ရက်လိုက်တယ်ဒါမှမဟုတ်ရှေ့ဘက်မှာဝင်နေတဲ့အပူဓာတ်တွေကရှိနေတော့ရုပ်တရက်တော့ကင်လို့ရလေပူမြက်ပူနေတာပဲအဲလိုပဲဝိရိယအရှိန်နဲ့တစ်ဖက်သေးသွားနေတာရှိတယ်ဒါကဝိရိယအရှိန်ပြတ်သွားပြီပဲလို့ငကိုအရှိန်နဲ့ ဆက်ပူးနေလို့မကတ်နိုင်တာမနားနိုင်တာရှိတယ်။အဲ့ဒီဥပမာနဲ့သိရှင်းတယ်ဆိုတော့အစ်ဆက်ဆက်ရော့ရဲရဲမလုတ်ချင်လုတ်ချင်လုတ်တဲ့ပုဂ္ဂိုလ်ရတော့ကိလေသာရင်ကောင်းနေစိတ်ရှင်နားတာပဲဆိုတော့အဲ့ဒါဒီအင်းသိရေးကြည့်ပါလေဒီဝိရိယဟာတနည်းအားဖြင့်ဒီလုံလဝိရိယဟာစိတ်ကိုပေါ့အောင်ဆွဲအောင်ပြုလုပ်တတ်ပါတယ်ဝိရိယမရှိဘူးဆိုရင်တော့ စိတ်တွေကတွေကအဲ့ဒီဝိရိယမရှိတဲ့ပုဂ္ဂိုလ်သူတို့နယ်ကမလွတ်ရအောင်ဆွဲအားကောင်းကောင်းနဲ့ဆွဲထားတာမလွတ်တော့အထူးအားဖြင့်ရာဂခေါ်တဲ့လောဘကိလေသာဟာကာမဂုဏ်အာယုန်လေးနဲ့ပူပေါင်းပြီးတော့အဲ့ဒီကာမဂုဏ်အာယုန်ကြိုက်နေတဲ့ပုဂ္ဂိုလ်သူ့နယ်ကမလွတ်ရအောင်တခါလဲဆွဲအားနဲ့ဆွဲထားတာမလွတ်တော့ကောင်းတာလေးကြီးမြင်သဘောကြတာဆွဲဆွဲထားဆွဲနေ ကြားရနာရစားရအာယုံထိရတဲ့အာယုံတွေထိုးရင်းလောက်ပါကြာကကတခါတည်းကိုဆွဲအကောင်းနဲ့ဆွဲထားတာဒီအာယုံနဲ့ပူပေါင်းပြီးတော့တရားကိုခွာလို့မရတော့ဘူးဝိရိယထည့်လိုက်ပြီဆိုလို့ရှိရင်တော့တဖြည်းဖြည်းခွာလို့ရလာတယ်ခွာနိုင်ပြီဆိုရင်တော့စိတ်ကလေးကပေါ့တွဲပြီးတော့ရှင်းနေတာလေဥမာဘာနဲ့တူလဲဆိုရင်ဘာပြင်းကြီးရဲ့ဆွဲအား နယ်ထဲမှာရှိတဲ့ပုဂ္ဂိုလ်တွေကကဘာမြေကြီးပေါ်မှာပဲပြန်ကြပါပဲကဘာမြေကြီးကဆွဲရလွတ်အောင်ကြံဆောင်နိုင်လို့ရှိရင်တော့ဆွဲရလွတ်သွားရင်အဲဒီဆွဲရလွတ်တဲ့နေရာဌာနမှာပေါ့ပါပါနဲ့ကိုယ်လေးချိန်မရှိတယ်လို့ပဲဖြစ်နေတာဆိုကြပါစို့ဟိုကောင်းရင်သွားတယ်လှသွားတယ်ညီနေတုံးမြဆင်းရင်ဖောက်ရတယ်တုံးချက်လောက်ဖောက်ရတယ်ခမညံ့နေထည့်ပြီးတော့ဖောက်ရတယ်တစ်ဆင့်ဖောက်တက်သွားတယ်နောက်အရှင်ကုန်တဲ့အခါကျတော့နောက်တစ်ဆင့် နောက်အချိန်ကုန်ခဲ့တဲ့ခါကျတော့နောက်တစ်ဆင့်30လောက်ဖောက်လိုက်တဲ့အခါမှာကဘာမြေကြီးရဲ့ဆွဲရလွတ်ပြီးတော့ကောင်းကင်ထဲမှာပေါ်ပြီးတော့ပေါ်နေတာအဲ့ဒီပေါ်မှာလည်းခါလည်းပြန်ဝဲနေတာပဲအဲ့ဒီသဘောမျိုးပဲအခုတရားထုတ်တဲ့ပုဂ္ဂိုလ်ကြီးအာရမဓာတုခေါ်တဲ့လုံလဝိရိယစပြုအထုတ်တဲ့ဝိရိယတနေကမဓာတုအပြင်းမှလွတ်နေအောင်အထုတ်တဲ့နေကမဓာစင့်စင့် တက်သွားအထုတ်တဲ့ပရကမဓာတုပေါ့လေဝိရိယတသုံးမျိုးထားပြီးတော့အထုတ်တဲ့အခါမှာစိတ်ရောကိုယ်ရောပေါ်ပြီးတော့အခါတခါများအလေးချိန်မရှိဘူး။ရှင်ညာသွားတာကနေတဲ့သွားနေရတယ်လို့ဖြစ်နေတာ။ဒီကံမျိုးမှာကြုံရတဲ့အာရုံနဲ့စပြီးတော့ကိလေသာရဲ့ဆွဲအားမရှိတော့ဘူး။အထူးအားဖြင့်ຢာကဆွဲအားမရှိ၊ຢာကဆွဲအားလွတ်နေတာ။အဲ့ဒါဒီနဲ့နှိုင်းရှင်ပြီးတော့လည်းကြည့်လို့ရပါတယ်။အဲ့ဒီခါမျိုးမှာ ကြုံတွေ့ရတဲ့အမြင်အာရုံကမ္မုံနဲ့စပြီးတော့ဒီဟာကခွဲရလွတ်နေပုံလေးကောင်းကောင်းအားထုတ်တဲ့ပုဂ္ဂိုလ်ကြီးရှင်းပါတယ်။တာရင်ရောက်တဲ့တာလေးကြီးကြားလို့ပဲလို့ဒီတံပေါ်လိုက်မသွားဘဲနဲ့ကြားကဆွဲရလွတ်နေပုံလေးကြီးသိကြမှုတိုင်တဲ့အနံလေးကြီးရှိရချက်ရတဲ့အခါတရားသာကောင်းလေးကြီးစားတဲ့အခါအမှတ်တွေကောင်းမှုဆိုရင်စားရရတာဘာမှအဲမထူးသလိုဖြစ်နေတာ။ဒါကြတတနာဆွဲရလွတ်နေပုံလေးတွေပေါ့ ဘလောက်ပဲနုနုဖဖအဝတ်ကလေးတွေဝေးရပြန်တိတိရပြီနဲ့လို့အဲ့ဒီတိတိနဲ့စပြီးတော့တတ်မှတ်တဲ့ဆွဲလာတဲ့ຢာကဆွဲအားလွတ်နေပုံလေးတွေပေါ့လေသိရှင်းတယ်ຢာကဆွဲအားလွတ်တယ်လို့ထို့သူပဲမကျေနပ်စရာတွေနဲ့တွေ့လို့မကျေနပ်မှုဒေါသဆွဲအားလွတ်ပုံလေးအမှန်တိုင်းတိတိနေတော့တွေ့ဝင်မှုရှုပ်ထွေးမှုမောဟဆွဲအားလွတ်ပုံလေးပေါ့တရားရှိပါတော့မှာကိလေသာတွေဆွဲအားကလွတ်လွတ်လွတ်လွတ်သွားတာအရင်ရှင်းလိုက်လို့ရှိရင် ခုနဝိရိယတသုံးမျိုးထားပြီးတော့အားထုတ်နေလို့ဆိုတာပေါ့လေဒီမှာသွားပြီးတော့ကောက်ကျက်ကြပါတယ်ဆိုတာဒါကြောင့်ဝိရိယဟာတိတ်အကျိုးရှိတယ်ဆိုတာပေါ့လေနားလည်သိရင်လို့ဘုရားတော်အခြေချက်ပြီးခေါ်နေရတာအဲဒီလိုကာမဂုဏ်အာယုန်နဲ့စပြီးတော့ကြာကဆွဲရလွတ်နေတဲ့အခါတရားရဲ့ချမ်းသာလေးအဲတရားပေါ်မှာနှစ်သိအာရုံကိုကြည်တည်လေးတွေပေါ့လေဝန်တော်မျိုးဖြစ်ပုံလေးတွေ ကြောစိတ်ပါပေါ်သွားပြီးတော့ထူးခြားခြားအရာသာလေးတွေတွေ့လာလို့ရှိရင်မဆာတော့ဘူးပီတိပဲခေါ်ဆိုတာပါပီတိနဲ့ဝရင်ချိန်လာကြလို့သွားစားသွားစားပြီမယ်လို့တလုံးလုံးလုံးနဲ့ဝပြီးတော့ထကြံလာရှိသေးတယ်အဲ့ဒီလိုယောဂီတွေကြတော့အတင်းစားခိုင်းရတာမျိုးလည်းပဲရှင်းဝတ်တတ်ပါတယ်ဒါဟာဝိရိယရဲ့အကျိုးတွေပဲဆိုတာပေါ့ဒီမှာလာပြီးတော့ပေါ်ထွက်ပါတယ် မစားတဲ့အတွက်သူ့မှာလည်းထူးခြားခြားကြီးအာရုံမသွားဘူး။ဒါမှမဟုတ်ရေရှည်ဒီလိုမစားဘဲနေလို့ရှိရင်ခန္ဓာကိုယ်ကအာဟာရလိုတာမဟုတ်လို့ယောဂီတွေအဲအတင်းစားခံရတာတိုက်တွန်းရတာရှိရှိတတ်သွားတယ်။တရားတွေကောင်းလို့ပီတိနဲ့ဝါပြီးတော့အဲအစာမစားခြင်းမဲ့ဖြစ်နေတဲ့ယောဂီကိုတွေ့ရတယ်လို့ထို့အတူပဲဒီဌာနက ကျွေးတဲ့စားတွေကပဲတွေများများကျွေးတာကိုပဲတွေစားတော့ဗိုက်ပွားတာပြီးတော့ဓာတ်လျှောတယ်တချို့ဒီစားနဲ့မတည့်လို့အလားကြီးဖြစ်တဲ့ပုံကိုယ်တွေပေါ့လေအဲ့ဒါတွေလည်းပဲတွေ့ရပါတယ်ခမအဲ့ဒီပုံကိုယ်တွေကတော့အဲ့ဒီစားစားရမှာကိုကြောက်လို့မစားပဲသွားတာလည်းပဲဒါလည်းပဲဒီယောဂီတွေလည်းကျုံရပါတယ်ပြီးတော့ကျမ်းကျမ်းမာမာနဲ့စားနဲ့စပြီးတော့ပေါ့လေအာဟာရတွေဖြည့်ပြီးတော့ တရားတွေပြေဝဖို့အတွက်ကတော့အစာလည်းပဲအရေးကြီးတယ်ဆိုတာပေါ့လေပြောလိုပါတယ်။နောက်ပတ္တတိတံဝဇဉ်ခံရောက်တဲ့ခါကျတော့အဲ့ဒါတွေပါလာပါလိမ့်မယ်။ဒီမှာတွေ့ရတယ်မဟုတ်ပါဘူးခွန်ကြီးကဗမာပြည်မှာအများကြီးကြုံပါတယ်။မာပြည်လည်းယောဂီတွေပြောပါပဲရိုးရိုးပါပဲ။နောက်တော့သိညက်တဲ့အစာအစာတွေသူတို့ဟို စိုးရကြောင့်မှပြုပြင်ပြီးတော့ပေးလို့တချို့လည်းပဲအိမ်ကြီးလို့ရှိရင်လည်းအိမ်ကလာပြီးတော့သိမြတ်တဲ့အစာလေးတွေပေးလို့ဒီသိမြတ်တဲ့အစာလေးတွေစားတာနဲ့ပဲအားရလေးတွေကြည်ကြည်ပြီးတော့ကျမ်းမာရေးရပြီးတော့တရားကောင်းတော့တယ်အများကြီးရှိပါတယ်ကွာဒီကိစ္စတွေကြတော့မာတိကမာတာတို့လိုပေါ့လေသဘောထားပြီးတော့ယောဂီတရားတုတ်တဲ့ရေးအတွက်ပြုပြင်နိုင်ရင်ပိုကောင်းပါတယ်အဲ့ဒီဒကမာကြီးဟာ စောစောပိုင်းကတော့တောင်းကြောင်းထွေတာပေါ့လေဒီလိုပဲချက်ပြုတ်ပေးနေတာပဲ။အဲဒီတရားထုတွေရဟန်းတော်များဟာမိမိတို့နဲ့တင့်မြတ်တဲ့အစာလေးမရကြတော့စိတ်ကမငြိမ်တော့တရားထုလို့မဖြစ်အောင်။တဝါလုံးလုံးအတုတာဘာမှမဖြစ်။နောက်တော့သူတို့နဲ့တင့်မြတ်တဲ့အစာလေးအာရပြေတင်းတဲ့အစာလေးစီမံထားတော့တင့်မြတ်တဲ့အစာလေးရတော့စိတ်ကငြိမ်ပြီးအထုလိုက်တာတခဏချင်းပဲရဟန်းလာဖြစ်သွားတာပဲ။ကျော်ယောဂီများအစာကိုလေးထတာမဟုတ်ပြင်လေလို့ ခန္ဓာကိုယ်ကတင့်မြတ်တဲ့အစာရမှကျမ်းမာတာဖြစ်တော့တင့်မြတ်တဲ့အစာဟာတရားထုတ်ရမှာတိတ်အရေးကြီးတယ်ဆိုတာပေါ့လေသိစေချင်လို့ဘုန်းကြီးကဒါလေးကိုထည့်သွင်းပြီးတော့ပြောရတာပါဒီနေ့ဒါပဲကြောက်ကြအောင်ဆိုတနားကြီးဖြည့်ပါပါပြီ။တနေ့ဆက်ဟောပါမယ်။